1340ခုနှစ်ရင်ကျွလာဇန်10ရက်နေ့ဖြစ်တယ်ဒီသောကကြီးကျောင်းလိုက်မှာရန်လုံးတော်သွားတဲ့ဥပောဒသဆိုတဲ့နာယကဆရာတော်ယာဗနာကိစ္စအတွက်ဆရာဟောလို့ရဆရာဝေကျင်းပါလို့ရစီစဉ်ရ အာငါသင်လျော်တဲ့အစီအစဉ်ပါပဲဝေလံသဘင်နေဆိုတာတွေကတော့မြတ်စွာဘုရားဤသာသနာတော်နဲ့ဆိုရင်သိပြီးတော့စင်မပြေရောတရားဟောတယ်တရားနာတယ်ဆိုတာကအမှန်စင်ပြေပါ အဲ့ဒါအကြောင်းပြုပြီးတော့ဘုန်းကြီးတို့တရားဟောတာပြီးတော့ဆောက်ဘုန်းကြီးတို့တတ်နိုင်နေမြတ်ဒီမြောက်တဲ့နေရာဟောရမှာပဲနှလုံးသွင်းပြီးတော့ဒီနေ့လက်ခံထားပါလေအချိန်ကတော့တနာရီလောက်တနာရီကျော်လောက်ဟောဖို့မှန်းထားဉာဏ်နာမူတဲ့ဆရာတော်အကြောင်းပြုပြီးတော့ဟောရတယ်ဆိုတော့ အနိစ္စဓမ္မတွေသိခံပြီးဟောရတာလိုပါတယ်အဲဒါမို့အများနှုတ်တဲ့နေတဲ့နေသာဝဒသင်္ခါရဒါနာအခြေခံပြီးတော့ခေါ်ရမယ်ဒီကသာလည်းအမတန်လေးနဲ့ပါတယ်အာတုဘကိစ္စတွေစီတိုင်းစီတိုင်းဘုန်းကြီးတို့ကဥသိပြီးတော့ ဒီရသွန်းချပေးရတယ်ဆိုရင်အဲဒီနိစ္စဝေဒနာကိုရိုးပြီးတော့အာရုံပြုရတိုက်တွန်းရနိစ္စဝေဒနာသုံးတော့ဆိုပြီးတော့နှလုံးသွင်းရနေသာဝတ္တ ကြီးဆိုတာလောင်စာအကြောင်းကိုပြီးပြီးတော့မိတော့ပြေးတယ်ဆိုတာဆေးရချင်းပြေးပြေးမှတ်ပြေးပြေးဒီနာမီရောရစီရောပြေးပြေးလောင်စာရှိရင်လောင်စာကိုပြီးပြီးတော့မိရတောက်တော့လောင်စာရှိနေကြတာလားပါလို့ဒီမိရအမြဲတောက်တော့လောင်စာမရှိဘူးဆိုရင်တော့မိရတောက်တော့ အဲဒါလိုပဲသတ္တဝါတွေသဏ္ဍာယုံနာနမသင်္ခါရအရာသုဆင်ရဆင်ရအကြောင်းတရားတွေကထောက်ပံ့ပေးမှာပြုပြင်ပေးမှာအသေးသေးဖြစ်ပေါ်ကြတာအသေးသေးဖြစ်ပြီးတော့လည်းပြီးနေတာဆိုဒီလိုမကြည့်ဘူးမမြဲတရားတွေပဲသင်္ခါရဆရာဆရာအကြောင်းတရားတွေကပေါင်းစုံညီညွတ်ရေးပြုပြင်ပေးမှာဖြစ်ပေါ်လာကြတဲ့ယုံနာနမသင်္ခါရတရားတွေ သိက္ခာဆရာအကြောင်းတရားအကြောင်းတရားတစ်ခုတည်းနဲ့လည်းမဖြစ်ဘူးအကြောင်းတရားပေါင်းများစွာအမြင်ရောက်ဖြစ်ပြီးသိရင်ဒီမှာဒုက္ခဓမ္မသင်္ခါရကဆက်ကဆက်ကဖြစ်အဲဒီတော့ဆက်ကဆက်ကဖြစ်နေတာကသက်ရှင်နေတယ်လို့ခေါ်ရတယ်ဒီကအကြောင်းရောက်ယုံနာနေကြာရှိသွားဖြစ်နေရင်သက်ရှိတယ်လို့ခေါ်တာပဲအခုကျန်တော်မူသွားတဲ့နာရဆရာတော်ဥပ္ပောသလဆိုတာလည်း 90နဲ့20နဲ့ရောက်နေတယ်ဆိုတော့သက်ကတော့ရှည်ပါပြီ။နည်းနည်းရေပုံပေါ်နေကြည့်ရလို့ရှိရင်90နဲ့20နဲ့ဆိုတော့မန္တန်တက်ကြီးတာပဲ။မန္တန်တက်ရှိတယ်လို့သင်ရ။သို့တော်လည်းအဲဒီတော့အသက်ကြီးနေတဲ့ပုဂ္ဂိုလ်ကပြန်ကြည့်တော့ဘာမှမကြဘူး။ငယ်ကနေလာတဲ့ဥစ္စာဘာမှမကြသေးဘူးလို့သင်ရတယ် ကြာလည်းမကြာဘူး90ကျော်ဆိုတာညစာပြလည်းပဲဒီမှာအသက်တာနှစ်တရားရှိအကျိုးလည်းပဲနှစ်တရားပြောင်းမနေကြအောင်အကျိုးကလည်းနှစ်တရားကျော်ပြီးတရား20တဲ့သူနေရတာလည်းတော်များပါတယ်တရား340အသက်ရှိဆုံးကတော့တရား60ပြောင်းအသက်ရှိတာကတော့ရှိတယ်အဲဒီတော့အသက်ရှိပြီးတော့ ကြီးနေတယ်ဆိုတာသိကံအကြောင်းကြောင့်သိကံကြောင့်ယုံနာနဲ့ဆက်ကဆက်ကမပြတ်ဖြစ်သိကံကြောင့်ကြီးရဆိုမဟုတ်ဘူးသစ္ဆုတ်ပါအကြောင်းလည်းရှိတယ်သစ္ဆုတ်ပါအကြောင်းကံစိတ်ဥဒုအာရဆိုရုပ်ရဲ့အကြောင်း၄ပါးရှိသိကံကြောင့်လည်းပဲကာမဇယုတ်တွေဆိုတာကံကြောင့်ဖြစ်တဲ့ရုပ်တွေဆက်ကဆက်ကဖြစ်သူကတော့မြင်တာပါ ဒိဋ္ဌိစဖြစ်ကြတဲ့အဲဒီတန်ကြောင့်ဖြစ်လာသူကတော့ငင်းတာအဲဒီလိုဖြစ်နေရမှာစိတ်နဲ့ဥဒုနဲ့အာဟာရနဲ့ဒါရီကတော့၆ပါးနေကြလို့လေအဲစိတ်ကတော့လည်းရှိနေတာပါစိတ်ကတော့ကံကြောင်းကြောင့်ရုပ်ဖြစ်နေရင်အကျိုးပဲစိတ်တွေကလည်းကံကြောင်းကြောင့်ဖြစ်နေတာပါပဲ ဟာရဆိုတာကတော့သူကရေးကြည့်ဟာရကသင်လျော်တဲ့ဟာရနဲ့ပြည်ရင်ပြနိုင်မှသင်လျော်တဲ့ဖေးရော်ရဲ့စားနိုင်မှထောက်ပံ့ပေးနိုင်မှဒီလိုမှယုံနာအစ်တွေစက်တာစက်တာဖြစ်ပြီးတော့လက်ရှိနေဥဒုပါရတဲ့ဥဒုဆိုတာကမျက်ရှိနေတာဒါမြန်လို့သဗ္ဗယဥဒုလျောက်ပါတဲ့ဥဒုပြွေးရမှာရေးကြည့်ကုန်များလားဖြင့် ယောဂဖြစ်ပြီးတခါလည်းနောက်ဆုံးဝယ်လွန်သွားရဲ့ဆိုတာဥဒ္ဒတာယမညီညွတ်လို့ဖြစ်တာကြီးများတယ်အဲဒါမေးကြည့်လို့ရှိရင်ဘာယောဂကြောင့်အဲဒီယောဂဘာကြောင့်ဖြစ်တော့ဒီလိုကလည်းရေချိုးမှားလို့ဒီလိုကလည်းအေးမီးလို့ဒီလိုကလည်းအပူများလို့စရည်ရဲ့အဲဒီလိုမလျောက်ပါတဲ့ဥဒုမီးပြီးတော့ယောဂဖြစ်တာအဲဥဒ္ဒတာယ ရေးကြည့်သာစိတ်ဥဒုအခါရအကြောင်းတရား၄ပါးရုပ်ရုပ်ဆက်ဆက်ဖြစ်ပေါ်ရုပ်ရဲ့အကြောင်းတရား၄ပါးစိတ်နာတရားရဲ့အကြောင်းတရားတွေကတော့ဒါတော့မကတော့အများကြီးပါပဲပဋ္ဌာန်းဒေသနာတော်မှာေတုပစ္စယောအာရဏပစ္စယောစသည်ဖြင့်ဟောတာ24ပါးရှိအဲဒီ24ပါးတဲ့ရုပ်ကြောင်းတွေလည်းပါတယ်များတော့နာကြောင်းတွေကတော့များပါတယ်နာကြောင်းတွေများ အဲဒီဆင်ရဆင်ရအကြောင်းတရားတွေကပြည့်ပြင်ပေးမှဒီယုံနာဓမ္မသင်္ခါရတွေဟာအကြောင်းမျိုးပြီးဆက်ကဆက်ကဖြစ်နေတာတဲ့အခုဉာဏ်တော်မူသွားတဲ့ရှင်ကောသာရှင်ကောသလနာယကဆရာတော်ဟာလည်းဆရာဆရာအကြောင်းတရားတွေကပြည့်ပြင်ပေးနေလို့အသက်80ကျော်90နဲ့ပြည့်နေတဲ့ရောက်အသက်စီသွားတော့အာပုဂ္ဂိုလ်ဒုဒုသွားမှာပဲ သူကအသက်90ကျောင်းနေရတာမဟုတ်ဘူး60ကျော်နဲ့ဆုံးသွားတာလည်းအများကြီးလူလောကရောယဟန်လောကရောဆိုတာအများကြီးပါသူကလည်း60ကျော်မဟုတ်ဘူး50ကျော်နဲ့ဆုံးတာလည်းရှိတာ40ကျော်လောက်နဲ့ဆုံးတာလည်းရှိတာသူဆရာဆရာအကြောင်းတရားတွေကအညီညွတ်မပြုရင်ပြေးနိုင်လို့ရှိရင် ပြုပြင်မပေးနိုင်လို့ရှင်ဖြင့်ကုဏ္ဏမှာသင်္ခါရရာသက်ခါသက်ခါမဖြစ်ဘူး။ကြောင်းတရားတွေကပြုပြင်ပေးလို့ဖြစ်နေတော့လည်းပဲမြဲတည်လာမှာမဟုတ်ပဲဖြစ်ပြီးဖြစ်ပြီးဖြစ်ပြီးများများပါလိမ့်မယ်။တရားအားထုတ်တဲ့ပုဂ္ဂိုလ်တွေကတော့မသိကြဘူး။ဒါပေကျမ်းကဘုရားနဲ့သင်ကြားထားလို့သဘောကျနေတဲ့နားလည်နေတဲ့သူတွေကမျိုး ကယ်ဖြစ်တဲ့သာမတွေ့လို့ရှိရင်အဲမြဲနေဆွဲလာနေရှိတာပဲခဏစဲပြည့်နေတယ်လို့ဆိုတာမထင်နိုင်ဘူးအဲ့ဒါရေးကြည့်ပါလေယုံနာနမတွေခဏမစဲပြည့်နေတာတဲ့အဲ့ဒါမြဲတာပဲဥပါဒါဗျာဒါမင်းတော့ဖြစ်ခြင်းပြခြင်းသဘောရှိကုန်ပြီဖြစ်ရနေတာပဲဒါမြဲတယ်ကိုကြွားတယ် ။ဘာဖြစ်လို့မမြဲတော့လဲဥပါရဝေရတယ်ဆိုတာဖြစ်ချင်းကြည့်ချင်းသဘောရှိတော့ဖြစ်ပြီးရင်ပြက်သွားတာ။သတိပုဂ္ဂိုလ်တွေနေရတော့ပြက်သွားတာမတွေ့ရော။ကြာကြီးတည်နေတယ်အောင်းနေတာ။ဝိပဿနာကျိုးလို့သမာဓိညာနဲ့အားကောင်းတဲ့ခါကာလကြာကြီးဖြစ်ပြက်တဲ့ရှင်းနေနေတာသိရဲ့။မြေသာနာယုံနာနဲ့အနသိဉာဏ်ကဖြစ်ပြနေတာပဲ။ သာဝိဇ္ဇနာနဲ့အဆိုရဆိုရင်မျက်စိတမဲတရားတည်းအတွင်းမှာနံတရားစိတ်နာတရားတွေများရေတသိန်းတော့ဖြစ်ပြနေတယ်ဆိုတာကိုအားရတဲ့အနများရေတသိန်းဆိုရေဒီဂရီကိုများလာရေတသိန်းဆိုတာသိများလာအဲ့ဒါပြန်ကြည့်ပါတော့မလို့အဲ့ဒါတော့မကြည့်သေးကောင်တစ်စက္ကန့်အတွင်းမှာ အချိန်ပေါင်းများစွာဖြစ်တဲ့တယ်ဆိုတာကိုတွေ့ရသိရတဲ့ကောအနာတော်လာပါဘူးအဲဒါသနာမည်ဖြစ်တဲ့တရားတွေအခုကျန်တော်မူသွားတဲ့ရှင်ခောသနာဆရာတော်ကလည်းသုဒ္ဓနာကယုံနာနေဆရာဆရာအကြောင်းတရားတွေကပြည့်ပြည့်တော့တိတ်တိတ်တော့ဖြစ်နေတာပဲဖြစ်နေရနေပြီးတော့ခြေတိုင်းခြေတိုင်းကလည်းပြည့်နေတော့တော့အစ်စ်မဖြစ်လာနိုင်တဲ့အချိန်မှာဝယ်လွန်သွားတာပဲကျန်တော်မူသွားတာ အာဒီရဝမဘူးရှိဘွားတယ်မြင်တဲ့နဲ့အများလားပြီအရိယာမေဖို့မရောက်သေးလို့ရှိရင်နောက်ဘွားတွေလည်းဘယ်လောက်ဖြစ်မယ်လို့မပြောနိုင်ဘူးဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်အဲဝယ်တော်ပြီးတော့ဒီနေ့ကြရလို့ရှိရင်ဒီလိုသိရမှာလေအာမိမိတို့သာနာယုံနာနေတဲ့အဲဒီလိုစလုံးသွင်းဒီတောင်တွေကယူပြရပါပဲရှိရတယ်ဒီလိုဖြစ်ဖြစ်ပြီးသိခဲ့လာပြီ အောင်ဘဝဒီလည်းဒီလိုဖြစ်ပြပြီးတော့တရားအောင်မယ်ရာထနဲ့ရာထကိုမရောက်သေးလို့ရှိရင်ဒီလိုဘဝတည်းတည်းဖြစ်ပြီးတော့စိတ်တိုင်းစိတ်တိုင်းဘဝတည်းဒီလိုတရားပါကြီးလည်းပဲဒီလိုအေးစိတ်တည်တာတော်ရဲ့ချုပ်ညာတာလို့တည်တာတွေကလည်းရှိသေးတာကိုညာတာလို့တည်တာရှိတယ်အတော်ရစဘေးရအတော်နဲ့တည်တည်တာတွေလည်းရှိတယ် လိုသိခဲ့တဲ့ဘဝတွေလည်းများလာပြီအရဟတနာရထုံပြန်ပြီးရင်နောင်လည်းဒီလိုဘဝတွေဖြစ်ခက်ခါတခါဖြစ်ပြီးတော့သိကြရအောင်ပါပဲအဲ့ဒါပါဠိကရပြီးတော့အဲဒီရင်းတရားကသုံးယောက်တဲ့နိဗ္ဗာန်တရားရအောင်ရှာဖို့လည်းအရေးကြီးတယ်ဘုန်းကြီးတို့ကဒီတရားကိုဟောနေတာသင်္ခါရဆရာဆရာကြောင့်တရားတော်ပေါင်းစင်နေတဲ့အဖြစ်ဖြင့်သိမှ ဖြစ်ပေါ်နိုင်ကြတဲ့ယုံနာနာသင်္ခါရတရားတို့သည်ဥပါရဝရတာမင်းတော်ဖြစ်ခြင်းပြည့်ခြင်းသဘောရှိကောင်းသည်ဖြစ်၍ဣဇာဝတ္တမမြဲဒီပုံစွာသာအဲအနာဂတ်ဖြစ်တဲ့လူမမြဲတာဖြစ်တဲ့နာကိုဘယ်လိုလုပ်ပြီးပြနိုင်မလဲဆိုရသဗျာညွှန်ကြားတဲ့အာထုပ်ကိုကြည့်ရတော့ရသဗျာ ဖြစ်တိုင်းဖြစ်တယ်ဆိုယုံနာနေပြီးအောင်ရှုရမယ်လို့ဝိပဿနာရှုဖို့ဟောထားတာရှိအဲဒီတော့ရှုနေလို့ရှိရင်သမာဓိညာအားကောင်းလာတဲ့အခါကျတော့ကိုယ်တိုင်တွေ့တာပဲဒါလည်းဒီကောချင်းကြားဆိုတာမဟုတ်ကြကိုယ်တိုင်တွေ့နေတယ်တရားပဲမြတ်စွာဘုရားဟောတဲ့တရားတရားကိုယူသေးလေးစားပြီးတော့မျက်စိနဲ့ယုံရတာမဟုတ်ဘူးဆရာသမားတွေယူသေးလေးစားမျက်စိနဲ့ယုံရတာမဟုတ်ဘူးကိုယ်တိုင်ကြည့်ကြည့်ပါ ကိုယ်တိုင်ရှင်းလို့ရှိရင်ကိုယ်တိုင်တွေ့နိုင်တဲ့တရားတွေပဲဒါအားကိုးရတဲ့တရားတွေသစ္စာတရားတရားအားကိုးရပါတယ်။ဒါနဲ့ဒီကောရှင်များတို့ကမဟုတ်ကြကိုယ်တိုင်တွေ့နေတယ်လားတရားတော်မြတ်ပါလေကအမြတ်စွာဘုရားဟောတော်မူတဲ့ရှုမှတ်နေလို့ရှိရင်တော့ခဏမစဲဖြစ်ပြနေတာကိုယ်တိုင်တွေ့နေတာပဲ။ ဒီကတာဟောတာတဲ့ဥပါဒဝေယလည်းနင်းတော့ဖြစ်ခြင်းပြည့်ခြင်းသဘောရှိကုန်ပြီဖြစ်တယ်။နေသာဝတ္တမမြဲလေကုန်သွားတာဆိုတဲ့ခန္ဓာမစက်ဖြစ်တယ်ကလည်းကိုယ်ရင်သိရတယ်။ဩဝိသိတဝါနိရောဓံဒီဩဝိသိတဝါအကြောင်းဆုံးသည်ဖြစ်ကုန်ပြီနိရောဓံဒီဝတ္တချုပ်ပြသွားလေကုန်သွားတာအကြောင်းဆုံးပြီးလို့ရှိရင်တိတိတော့ဖြစ်ပါရဲ့။ ဖြစ်ပြီးသားတွေကဆက်ချင်းပဲထုတ်သွားတာလေပြီးနေတာမရှိဘူးဘာမှအာကိုကြမရှိဘူးအာကိုကြမရှိတဲ့ဒီလိုမမြဲတဲ့ယုံနာတရားတွေကိုအာကိုနေကြတာဟောပုဂ္ဂိုလ်ကြီးလုပ်ပြီးတော့ယုံကြည်မပြည့်နိုင်တော့အကြာကြီးသက်စီအောင်မှလို့အကြာကြီးချမ်းသာပြီးနေဦးမှလို့ကိုယ်အာကိုပြီးတော့ကြဒီဘဝအပြည့်တက်သွားတဲ့နောက်ဘဝလည်းပဲ ဒီလိုယုံနာနေနဲ့ခန္ဓာကိုယ်ကြီးနဲ့လူချမ်းသာနာချမ်းသာတွေခံစားနေရလိမ့်မယ်ညှော်လင့်ပြီးတော့ဘဝရေးအတွက်လည်းပါရတောင်းလာပြီးတော့ကြာအာကုတ်တယ်တကယ်စင်စစ်ကတော့ဘာမှအာကုတ်ကြမရှိဘူးခဏစက်ဖြစ်တဲ့နေတာလေအခုဘဝလည်းခဏစက်ဖြစ်ဖြစ်နောင်လည်းခဏစက်ဖြစ်ဖြစ်ဘာမှနေရာကြတယ်ကြားတယ်ဒီနေ့ကြလို့ရှိရင်မရှိမလားဖြစ်ပြီးတော့သိရမှာပဲ တက်ကြီးလာတဲ့ပုဂ္ဂိုလ်တွေပို့ပြီးတော့သေဝကမြည်တာပေါ့ဒီနေ့ဒီဒီနေ့ဒီနေ့တဲ့ဒီနေ့သေဝကမြည်အဲဒါကြောင့်အဲဒါကံလည်းယူပြီးတော့မြတ်စွာဘုရားရဲ့သာသနာ့အတွင်းမှာရနိုင်တဲ့တရားတွေရအောင်အထုတ်ဖို့ရရေးကြည့်ပါရဲ့။ဩဝိသိတဝါကြောင့်လို့ဒီသိကုန်ပြီလေ။နိရောဓနိဝေတာချုပ်ပြတယ်ကုန်သွားတာဖြစ်ပေါ်ပြီးတဲ့ကာမအထုတ်ရရှိဘူး ရှိပြီးချင်းချင်းကြောက်သွားတာအဲဒီတော့အာဟုဇရာဖြစ်တာပါလို့ဆိုတေသာဝုပသမောသူဝတေသာထုခဏမစဲဖြစ်ပြနေတော့ယုံနာမှာသင်္ခါရတို့ဝုပသမောမဖြစ်တာပဲရှင်ချင်းချင်းမိသားလည်းဒုက္ခချမ်းသာဖြစ်ပါပဲအဲဒီတော့ခဏမစဲအကြောင်းအားလည်းဆိုဖြစ်နေတဲ့ယုံနာနဲ့အာမကိုရဘူးဒီယုံနာနဲ့မဖြစ်ဖဲနဲ့ထုံငိမ့်မှာ ထုံငင်းဆိုတာဖြစ်ပြီးသားတွေထုံငင်းရင်တော့အာမကိုရတော့ဝိပါဒမောဆင်းငင်းတယ်တဲ့လားအရဟတမညာရောက်တဲ့ခါကာလကျတော့ကိလေသာတွေကျင်းတယ်ကိလေသာတွေရှင်းနိုင်တော့တရားထုတ်တဲ့ပုဂ္ဂိုလ်မှာတရားထုတ်စားတဲ့သမာဓိလေးညာလေးဖြစ်တာနဲ့ဖြစ်လိုက်အဲ့ဒီတွေကစိတ်ဓာတ်ကလေးကမျိုးပြောင်းတယ်နည်းနည်းတော့ညွညဒီမှာညာချင်းလေးညွညတာလေးလည်းပဲစိတ်အားတွေဆိုတစ်မျိုးဖြစ်ညွညသိမ့်မွေ့ ဒါပေမဲ့လည်းဥပ္ပဒေဖြစ်ကတော့အဲဒီမိညာတင်မှုတာခိုင်မြဲဘူးတရားအမှန်ပဲနေတဲ့အခါကျပြန်ပြီးအကျမ်းနဲ့ဖြစ်ပြန်လာလို့ဆိုတာဉာဏ်ကြောက်သောတာပတိမေဖို့ရောက်သွားပြီဆိုလို့ရှိရင်တော့စိတ်ဓာတ်နူးညံ့သွားတာအပြည့်ဘူးဆိုတာအပယ်လေးပါးကြာရောက်စေနိုင်တဲ့ဒုစရိုက်အကုသိုလ်တွေပြုနိုင်တော့ကျမ်းနာတဲ့စိတ်တွေမဖြစ်တော့ဘူး အဲ့ဒါစိတ်အားလေးညော့သွားတာပဲအခုလူတွေမှာမျိုးမျိုးရှိကြတယ်ရုပ်ပုဂ္ဂိုလ်ကြီးကသိကျမ်းလာတယ်อืมသူတစ်ပါးကြီးတပ်ဖို့ရနှင်းသေးဖို့ရဟာမှဝန်မလေးဘူးလူလူချင်းတဲ့တပ်ဖို့ရဝန်မလေးဘူးသိခါနဲ့တပ်ဖို့ရလည်းဝန်မလေးဘူးမနတနာအချို့ပုဂ္ဂိုလ်ကြီးကအဲ့ဒါမှကျမ်းလူကတပ်ဖို့ရပြီးတော့တပ်ဖို့ရစိတ်ကူးကိုမရှိဘူးဆိုတော့တတ်နိုင်တော့မဖြစ်ဘူး သိဆိုးလို့မုန်းဝင်မယ်လည်းတတ်နိုင်တော့ရေစိတ်ဓာတ်နဲ့ငြင်းညံ့ဒိဋ္ဌာန်နေပတ်ဖို့ရတဲ့သူကစိတ်မချက်တာတတ်နိုင်တော့စိတ်မပြင်းတာအဲဒီလိုပါလေရှိတယ်ဒါပရိပုဂ္ဂိုလ်ကတရားထုတ်တော့မဟုတ်ဘူးပရိပုဂ္ဂိုလ်မှာကိုစိတ်အကျမ်းနဲ့အမှုကွဲရတယ်ရှိတယ်ဒီကသိကြတဲ့ပုဂ္ဂိုလ်တွေကိုမူရာတွေလည်းဘာမှမပြောမတော်တာတွေပြုလုပ်တာ နှုတ်ကလည်းအတော်သားကြီးပြောတာရုပ်ပုဂ္ဂိုလ်ကနူးညံ့နေမှုလေကိုယ်ကလည်းမတော်သားကြီးမပြုရဲဘူးပြုလို့လည်းစိတ်မရှိဘူးနှုတ်ကလည်းမပြောရဲဘူးဆရာကလည်းကြမ်းတမ်းမပြောရဲဘူးအဲစိတ်နူးညံ့ဟောတာပါတိမဲ့ဖို့ရောက်တဲ့အခါကာလကျတော့သူတစ်ပါးတဲ့အခါချင်းသူတော်ဥစ္စာခိုးခြင်းတရားဝင်တဲ့မေတော်မှုစီဝဲခြင်း သူကအကျိုးမဲ့ပြောလိမ့်မည်ပြောခြင်းစရှိတဲ့မကောင်းမှုတွေကိုမပြုတ်နိုင်တော့ဘူး။ဘာဖြစ်လို့မပြုတ်နိုင်တော့စိတ်ဓာတ်တရားနုညံ့သိမ့်ဖို့သာတော့အရိယာမဲ့ဖြစ်လိုက်တာနဲ့စိတ်တွေကသမျိုးတူကြောင်းလဲနုညံ့ငင်ကတော့အကျမ်းနေမဟုတ်တော့ပုရုဇဉ်တွေကတော့ဝိပဿနာရှုနေတော့တရားထုတ်နေတော့နုညံ့ပါရဲ့ဇာရနေတော့နုညံ့ပါရဲ့ဒါပေမဲ့လို့အဲဒီဇန်တရားတွေဝိပဿနာတရားတွေ ကဲဝိုင်းနေတဲ့ခါကျတော့ပြန်ပြီးတော့ကြမ်းနေတယ်ကြမ်းလာတာပဲခိုင်မြဲဘူးဘုရားပြေကလည်းအဲသောတာပန်ပုဂ္ဂိုလ်မှာတော့အရိယာမိုက်အစွမ်းကြောက်စိတ်ဓာတ်ပြောင်းလဲသွားပြီတဲ့နူးညံ့သွားပြီသူတစ်ပါးကိုသတ်နိုင်လောက်သူတစ်ပါးကခိုးနိုင်လောက်အဲဒီတော့ကျမ်းသာတဲ့စိတ်တွေမဖြစ်တော့ဘူးသိနေကြတယ်။ဒါကြောင့်ပဲလေးပါးကတော့အာဒီဘဝတာမဟုတ်ဘူး။နောက်ဘဝကျတော့လည်းပဲအဲဒီလိုစိတ်တွေကဒီလိုပဲနူးညံ့နေတာပြတ်တော့ အမှန်တရားကြအဲ့ဒါတစေကလေးလားအချင်းကိလေသာငြိမ့်ပြီးတော့ခန္ဓာတွေငြိမ့်တာပါပဲသောတာပတိမေကိုရောက်လို့ရှိရင်သက္ကာရီဝိသိကိစ္စအစရှိတော့ပယ်လားကြောင့်ဖြစ်တဲ့ကိလေသာတွေငြိမ့်တယ်အဲ့ဒီကိလေသာတွေမရှိလို့သဘာဝကချင်းစရှိတဲ့ဒုစိတ်တွေမပြုတ်ရှိကရှိတဲ့မကောင်းမှုတွေကလည်းကျိုးပေးနိုင်တော့ဒီခုလည်းနောက်ထပ်မပြုတ်ဘူးဒါကြောင့် ပယ်လေးပါးတွေမပြပယ်လေးပါးဆင်းရဲတွေငြိမ်းတာပေါ့လူဘဝနာဘဝဖြစ်ပြန်တယ်ခန္ဓာဘဝလည်းပုံလုံးမဖြစ်ဘူးအဲခန္ဓာဘဝလည်းပုံလုံးပြီးတော့ဘဝတစ်ဖြစ်ပြီးအိုရမယ်နာရမယ်ပြရမယ်ဆိုရင်ဒါရင်ငြိမ်းပါပြီဒေသဝုပါဒမောဆိုတာဥစ္စာဝုပါဒမောငြိမ်းတယ်ဆိုတာဒီလိုအရိယာမေရစွမ်းညာကိလေသာငြိမ်းလို့ဘဝစီယုံနာခန္ဓာတွေငြိမ်းတာလည်းငြိမ်းတော့တာသောတာပန်ဆိုရင်ဗောမနာတတ်တာပါပြီဒါချမ်းသာတယ် နာခံကြတော့ကာမဘဝတွေတောင်ဖြစ်နိုင်တော့ဘူးတဲ့ဆန္ဒတော်ကာမဘဝဖြစ်ရဟနာကြတော့ဘာဝမှာဖြစ်ဘူးအဲ့ဒါကိုဒီကနာဆိုတာဒေသံဥပါဒမောသဘောဒေသံတို့ဖြစ်ပေါ်ပြီးနှင်းပျက်စီးတာ၍မမြဲသောယုံနာနမသင်္ခါရတွေဥပါဒမော အကြောင်းကျင့်သဖြင့်မဖြစ်ပေါ်ပဲချုပ်ငင်းခြင်းပြီးတာဖြင့်သူခေါ်ဒုနဓမ္မတ္တဝါပေါင်းတို့၏ ချမ်းသာဖြစ်ပါပဲအဲ့ဒါချမ်းသာပြီအဲ့ဒီချမ်းသာဖြစ်ကိုရအောင်မြတ်စွာဘုရားဤသာသနာတော်မှာတရားထုတ်ကြတယ်အဲ့ဒါအထုတ်ကြလို့အခုတော့ကိုယ်တော်သွားတဲ့ပုဂ္ဂိုလ်အကြောင်းပြုပြီးတော့မိမိတို့လည်းနေရတဲ့ရဟန်းဆိုတော့ပူဇော်ရတာပဲယူသိပြုရတာပဲပူဇော်ရတာပဲအဝိကလည်းယူရတာပဲဒီပုဂ္ဂိုလ်တွေဆိုလို့ရှိရင်လည်းအဝိကယူရတာပဲကိုယ်တော်သွားလို့ရှိရင်ဩတို့လည်းတနည်းကြဒီလိုဖြစ်မှာပဲ ရှိရလည်းဒီလိုဖြစ်ခဲ့တာနောင်လည်းဒီလိုဖြစ်ဦးမယ်။ဒါရင်ငင်းအောင်လို့အာရုံကလိုတယ်။အာရုံကလည်းအခုဘုရားသာသနာနဲ့တွေ့မှာဘုရားသာသနာနဲ့မတွေ့တဲ့အခါကာလမှာလည်းဒီလိုသံဃာလွတ်မြောက်တဲ့တရားအာရုံကရှင်းနိုင်ဘူး။ဘုရားသာသနာကျင်တဲ့မှာရှင်းမှမရှိတယ်။သူတို့နည်းနဲ့သူတို့တော့ဆင်းရဲငြိမ့်တယ်တော့ သူတို့အတိမတိခါရတွေကရှိပါတယ်ဒါပေမဲ့လို့ဘုရားဟောတဲ့တရားတော်တဲ့ယုံနာနာသင်္ခါရငြိမ့်ပြီးတော့ချမ်းသာတာမျိုးတော့မဟုတ်ဘူးအဲဒါဘုရားဟောတဲ့တရားနဲ့ဆင်ခြင်နေတာတွေမှန်မှုလို့ဆိုမှာပေါ့လေအမှားတွေပါပဲအဲဒါညဇာပြိုင်သာသနာတော်နဲ့တွေ့ကြုံနေတဲ့ခါကာလမှာဒီလိုတရားတွေအားထုတ်ရတယ် တို့တရားတွေကိုအာထုဝိရတဲ့ပုဂ္ဂိုလ်ကအာထုဖြစ်အောင်ကြိုးစားဖို့လားဆိုရဲအာထုပြီးလို့အသိဉာဏ်နဲ့ဖြစ်တဲ့ဉာဏ်ဖြစ်ပြီးသားပုဂ္ဂိုလ်တွေကလည်းပြည့်ပြည့်စုံစုံဖြစ်အောင်အာထုဖို့လိုတယ်အဲအောက်ဖြစ်ဆုံးသောတာပတိနဲ့ကိုရောက်အဲ့ဒါရောက်ပြီးတော့ရှေ့ဆက်ပြီးတော့ရာဇမကိုရောက်အောင်ဒီကူဘွားမြောက်တဲ့နောက်ဘွားတွေရောက်အောင်ပေါ့လေသူစားအထုကြလိုပါတယ်

ဝဒဗဒမေတ္တရာကာလပါလုံးဇီဝေဇီဝေရသက်ရှင်ရည်အဲကာကံကောင်းကြောင်းညို့တော့တက္ကဘုရုံးကတက္ကတရားလမ်းရှိတာနိတိယတစ်ထောင်လမ်းဆိုရင်တစ်ထောင်ပေါ့တစ်ထောင်လမ်းဆိုရင်တစ်ထောင်တစ်သိန်းလမ်းဆိုရင်တစ်သိန်းပေါ့အဲဒါတတပြောင်သက်ရှင်နေရတယ်အသက်ရှင်နေပြီမဲ့တော့တဲ့သူမှာယုံနာလည်းဖြစ်ပြတော့မမြင်ဘူးဆိုလို့ရှိရင် အပတံဥရိယဗျာရောသာခြင်းပုဂ္ဂိုလ်ဒီကဥရိယဗျာယုံနာတို့ရဲ့ဖြစ်ဖြစ်ပါပါတာအပတံတော့မသိမမြင်ပါပဲဘုရားတက္ကမြစ်ပြာကာလပါလို့ဒီဝေကြည်ဝေရသက်ရှင်ဗျာမြစ်ပြာတက္ကမြစ်အောင်လည်းတဲ့တော့ဆရာပါရဲ့ဒါပဲလေယုံနာဖြစ်ဖြစ်ကိုမကြည့်ဘူးတဲ့သာသနာ့အခါကာလဆိုရင်အဲ့ဒီယုံနာဖြစ်ဖြစ်ကိုဘယ်သူမှမသိဘူး သာသနာ့အတွက်မှလည်းပဲကုသိုလ်ကောင်းမှုတွေပွားတာများပွားပါရဲ့တရားမျိုးလို့ရှင်ယုံနာဖြစ်တဲ့ကိုသိဘူးအဲယုံနာဖြစ်တဲ့မသိဘဲနဲ့ကံကောင်းလို့အသက်တန်းပြည့်အသက်ရှင်နေတဲ့ဆောင်းတော့တဲ့အဲသက်တန်းပြည့်အသက်ရှင်ပြီးတော့အဖြစ်ပြကာလပါလို့ဆညာမမဆညာသာသာနဲ့သာဝနေရတဲ့အစားအစာရအဆင်ပြေလို့ မတန်ချမ်းချမ်းသာသာနဲ့တက်ဖြစ်ထားပါတော့တဲ့။ဒီကလည်းမင်းဖြစ်ပြီးတဲ့ရှင်နေတဲ့သူရတစ်သေးဖြစ်ပြီးတဲ့ရှင်နေတဲ့သူကထားပါတော့တဲ့။အာမဆင်းရဲစီဘူးထားပါတော့တဲ့မြစ်ပြကာလပါတော့။လောကနေတော့အဲ့လိုဆိုသိကောင်းတာ။ယောဂဝေဒနာလည်းမရှိဘူး။သာယတဝေနေဆိုင်အစသာအဆင်းပြေတဲ့ဘေးရလည်းမရှိဘူး။အဲလူသမ ्या တွေလည်းအကုန်လုံးပြည့်စုံနေတဲ့ နိတ္တရာကာလပါလုံးနဲ့တည်းရှိတယ်ဆိုနာကံကောင်းကိုသွားမှာပေါ့နာချင်းပြမှာလောကကဒါပေမဲ့လို့မြတ်စွာဘုရားညင်ကြတဲ့အချိန်တရားအားမထုတ်လို့ယုံနာမှာသင်္ခါရပဲဖြစ်ဖြစ်ကိုတော့မတွေ့ရဘူးဖြစ်တယ်တွေ့ရလို့ရှိရင်နိတ္တရာကာလပါလုံးလက်ရှိပြီးသေသွားတဲ့ဘာအားကိုရရှိရောကိုဆင်ញင်ကြီးကြပါလားဓမ္မတွေဘာအားကိုရရှိဘာမှအားကိုရမရှိဘူးအဲသာသနာ့ရင်းမို့ ဒါနာကုသိုလ်တွေသီလကုသိုလ်တွေဒီလိုအားတော့ရှိရင်လည်းရှိမှာပေါ့လေအဲဒါသာသနာ့နဲ့ဆိုရင်ဒါလည်းသာသနာ့ဘာဆိုလို့ရှိရင်အဲ့ဒီလိုဟာတွေလည်းမရှိဘူးဘာဝနာထဲမှာတော့ဒါနာသီလဘာဝနာကုသိုလ်တွေထိုက်ပြရတဲ့ဥစ္စာတွေရှိတယ်လို့ထားပါတော့ဒါပဲနဲ့လို့တဲ့အပယ်လေးပါးကမကြဘူးလို့သိချာပါလားယုံနာသိပြမှာမမြင်ပဲအဲ့ဒါပယ်လေးပါးကတော့ ဒါနကုသိုလ်စွမ်းကြောင့်ဒုဝါနာဘွားတွေရောက်ပြီးတော့ကောင်းစားချမ်းသာနေတဲ့ဆိုပါတော့ဒါတော့ဖြစ်နိုင်ပါတယ်။တကွာပြီးတကွာသက်ကသက်ကလည်းဖြစ်နိုင်ပါတယ်။ဒုဝါနာဘွားဒါနဲ့တော့အဲ့ဒီဘွားတွေထဲမှာယုံညာနဲ့အကြံစီတော့ယုံညာနဲ့စိတ်ကူးယုံညာနဲ့အာထုံမှုလို့ဆိုတာမရှိဘူးပြောနိုင်ဘူး။တရားတို့မရသေးလို့ရှိရင်မတော်တာတွေလည်းသူကပြုမှာပြီးတော့လည်း ရစီရဘွားဟာအမိဖကဘယ်လိုအမိဖဖြစ်မလဲမသိကြဘူးမိဖနေပြီးတော့ဘုရားဘာသာတရားမျိုးကိုမကြည်ညိုတဲ့မိဘဆိုရင်အဲဒါသာသမီတွေကလည်းအဲဒီလိုဖြစ်မှာပဲမတော်တဲ့အလုပ်တွေကိုလုပ်ကြရှိတာပဲဘတ်တော်ရီတတ်ဖြတ်ပြီးတော့ရစ်ပူတော်တာတွေလည်းရှိတယ် အဲဒီတော့ဘာသာတရားယုံကြည်တဲ့မိဘရဲ့ဘာသာရေးရှိတယ်သူလည်းတတ္တဝါတွေတတ်ပြီးဈေးပူတော်မှာပဲမကောင်းမှုတွေပွားမယ်ကြောက်ကြမကောင်းဘူးလားကောင်းပါဒီကြောက်ကြကောင်းတာဒါမရှိဘူးပြောနိုင်ဘူးဟုတ်လားအဲဒီမိဘကမရှိပါလေပေါ်လို့ပြောချမ်းသာတော့ရှိတာတော့ကြီးမှာပေါ်တယ်ဒါပေမဲ့မကောင်းမှုတွေရှိတယ်သူကြောက်ကြကောင်းတာငါကြောက်ကြကောင်းအဲဒါကြောင့် ဒုရဏောသင်္ခါရရဲ့ဖြစ်ပြတော့မမြင်မဲနဲ့မြစ်ပြကာလပေါ်ဆင်းရဲသာသာနဲ့တက်ရှင်နေရတယ်နဲ့လည်းပဲအဲ့ဒါကောင်းရပါဘူးတဲ့ယောဇာဝတ္တံစီအပ္ပတဝိရရယံဧကာသီတသေယောပတ္တဝိရရယံသောသူမြစ်ပြကာလပါလုံးတက်ရှင်ရစေတဲ့ဧကာတမိတယမြတ်ပတ္တတော် ဥရိယဗယံဥရိယဗယံယုံနာတို့ရဲ့ဖြစ်စေကိုပတ်တာတော့သိမြင်နေသောပုဂ္ဂိုလ်ရှိတာဒီနေ့ဒီကနေ့ဇီဝိတံဒီလောကနဲ့သက်ရှင်နေရခြင်းဖြင့်သေရောပါလုံး၍ကောင်းမြတ်လာပါလိမ့်မည်။ယုံနာမသင်္ခါရတို့ဖြစ်ဖြစ်ကိုမြင်နေတဲ့ဒီပုဂ္ဂိုလ်တရားအားထုတ်လို့တရားလောက်ပဲသက်ရှင်ရထားပါတော့တဲ့။အဲဒီတရားလောက်သက်ရှင်ပြီးတော့သေသွားတာမှာတဲ့။ဒီကခုနကမြစ်ပြကာလပါလုံးသက်ရှင်တဲ့ပုဂ္ဂိုလ်ရဲ့မြတ်တယ်။

။အာမြာဝဆင်းရဲတွေကလွတ်မြောက်ပြီးတော့သွားနိုင်တယ်။အဲဒီတော့ထောက်ပံ့နေရတယ်တဲ့။ဒါကြောင့်မို့အဖြစ်အပျက်ကိုမြင်ပြီးအသက်ရှင်ရလို့ရှိရင်တော့ဒီနေ့တည်းလောက်အသက်ရှင်ရခြင်းပဲ။နေ့တရားအသက်ရှင်ရတယ်ညတ်တယ်။အဲဒီတော့အဲဒီမြင့်မြတ်တဲ့အခြေအနေမျိုးရအောင်အားထုတ်ကြရအောင်ကောင်းမလား။ကောင်းပါဗျာ။ နဲ့ဒီလိုအာမတုပဲနဲ့ပြောပြကြတာအာမတုပဲနဲ့တော့နာခေါ်ရလက္ခဏာကိုစက်တာစက်တာတော့မဟုတ်ပါဘူးငါ6လတစ်နှစ်နှစ်နှစ်ဆိုကြတဲ့အခါတစ်ခါတစ်ခါသာမီတော့ခေါ်ရဖြစ်ပြတဲ့ကြာမနေမှာပဲတရားအသက်သေးနေတဲ့လူဖြစ်ပြတဲ့တာလုံးနဲ့နာကိုအမှားမြင်ရဲ့ ညာဖြင့်တဲ့၍တိရတာမြတ်သက်ရှင်ရတော့လောကလူစွာကောင်းညာသာပြီမြတ်စွာဘုရားမိန်တော်ကြီးမြတ်စွာဘုရားဟောတာဘုန်းကြီးတော်ဘာသာဟောပါဖြစ်ဖြစ်နဲ့ဇာမမြင်မှာပဲဘုရားသက်ရှိတဲ့အဖြစ်ပြကုန်နေတဲ့အဖြစ်ပြကလာပါတော့သက်ရှင်တာချက်ဖြစ်ပြနဲ့တားရုံနဲ့နာတော့မှမြင်လျက်ညာဖြင့်တဲ့၍အဲ့ဒါမှမြင်ပြီးတော့ ဉာဏ်စီတက်ပြီးတော့မြင်မှစာနဲ့တင်နဲ့ကြက်ထားပြီးတော့အပြည့်ပြည့်ပြီးဒါနဲ့မဟုတ်သေးဘူးမှန်ပါအဲဒီကအရုပ်သတော်ကိုပြောဟောနေဒါနဲ့ပြင်နိုင်တယ်ရှိတယ်။ကောင်းတဲ့လောက်တော့ကောင်းပါလေမကောင်းဘူးလို့တော့ဘုရားကမကဲရပါဘူး။ဒါပေမဲ့လည်းအရုပ်သပြောတာမဟုတ်ဘူး။ကိုယ်တိုင်ကြည့်ရမှာပြောတယ်။ဒါကြောင့်ဘုရားပေါ်လွင်အောင်လို့ထည့်ထားတယ်။ဖြစ်ပြနတန်ယုံနဲ့နာကိုအမှန်များမှန်တယ်တော့ဘယ်လိုလဲ မှန်မြင်လေဉာဏ်မြင်တဲ့ဉာဏ်မြင်တဲ့ဒီမှာမြင်တာဟုတ်လားမှန်ပါဉာဏ်မြင်တဲ့ဘယ်နဲ့မြင်ပါမမြင်ပါဗျာမြင်ဘူးဗျာဆိုလို့ရှိရင်သမာဓိတော့ဘိက္ခုယထာဗုဒ္ဓမဇာနာတိသမာဓိရှိတဲ့ပုဂ္ဂိုလ်မှာအမှန်နဲ့ကြည့်တာပါတော့မြင်နိုင်ကြရင်ဓဝါ၆ပါးကဖြစ်ပေါ်ရုံနာနေအနေစဒုက္ခအနတ္တတော့အမှန်နဲ့ကြည့်တာအဲသမာဓိရှိမှကြည့်တာသမာဓိမရှိဘဲနဲ့မသိဘူး စာပေကျမ်းဂန်ရကြက်မှတ်ထားတာကတော့သမာဓိမရှိလည်းပဲပြီးတာပဲမှန်ပါသမာဓိဒါမဟုတ်ဘူးသီလမပြည့်စုံလည်းပဲကြက်မှတ်ဆိုင်ရင်ဒါပြီးတာပဲဟုတ်လားမှန်ပါတချို့ဘုရားဘာသာတော်မဟုတ်ဘူးတခြားဘာသာဝင်တွေကလည်းဘုရားဘာသာတွေလေ့လာထားတယ်သူတို့လည်းပြီးတာများတယ်ပြီးတာပဲအဲသူတို့ကဘုရားဘာသာတွေသူတို့လည်းဆွဲသွင်းမှုရတော်တော်လေ့လာထားတယ်ရှိတယ်မှန်ပါအဲတရားဝဆရာကြီးလုံနေရှိတယ်ဒီလို သူတို့လည်းပဲဒီယုံနာဖြစ်ဖြစ်တွေကိုစာပေကျမ်းအားရတော့သိနေတာပဲအဲ့ဒါဟာသူတို့မှာဘုရားကိုတော့ကိုယ်ဝယ်တဲ့ပုဂ္ဂိုလ်မဟုတ်တော့သိတာလည်းပဲပြည့်စုံတာမဟုတ်ဘူးသမာဓိလည်းပြည့်စုံတာမဟုတ်ဘူးသူတို့သိတာသမာဓိမိပြီးတော့ဖြစ်တဲ့ဝိပဿနာညာမဟုတ်ဘူးဟုတ်ပါမလားမဟုတ်ပါဗျာဟုတ်ဘူးဟောတရားအားဖြင့်ဒီတိုင်းဖြစ်တဲ့ယုံနာနဲ့ရှိပါတယ်စမ်းနိုင်လို့ရှိရင်တော့ရှင်းဥစွာဇာရောက်ရှိရတယ်မဟုတ်လား မထာကမ္မဋ္ဌာန်းမဟာကမ္မဋ္ဌာန်းတွေပြောတယ်ကိုယ်ထဲမှာရှိတဲ့ဉာဏ်နဲ့ဆိုလို့ရှိရင်တော့အာနာပါနာ32ခုထာတာလို့ပြောရတယ်ရှိရတယ်အဲဒီသိရင်သမာဓိရပြီဆိုတဲ့အခါမှာပေါ်တိုင်းတဲ့ယုံနာတွေကိုစိတ်ကလာလိုက်ပြီးတော့ရှိလို့ရှိရင်အဖြစ်အပျက်တွေကိုဒီလိုသိတာအဲဒါလည်းစကားကားတော့မသိသေးဘူးအဲသမာဓိဖြစ်မှာသမာဓိဖြစ်တော့စိတ်တဝိသုဒ္ဓိဒီလိုဒီခုနပါမှာ သီလဝိသုဒ္ဓိစိတ်ဓာဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိအဲဒါဝိသုဒ္ဓိအစဉ်တိုင်းကျတော့အဲဒါလည်းလည်းဝိသုဒ္ဓိစတယ်အစဉ်တိုင်းနဲ့အဲဒီလကသင်္ကြန်ဒီလသင်္ကြန်မှာသမာဓိဖြစ်ပြီးတော့စိတ်ဓာဝိသုဒ္ဓိဖြစ်တယ်စိတ်သင်္ကြန်မှာဒိဋ္ဌိဝိသုဒ္ဓိဖြစ်တယ်လုံနာနေပြီဒီဒီမျိုးတွေအဲဒါဒီတော့ဒီသာဝတ္တနာမလို့ဒီတော့မေဃဗာနိသာမလို့ဒီနောက်မှာပြိဒါနရဏမလို့ဒီ နောက်ဆုံးကြတော့မှညာတော်နာဝိသုဒိဆိုပြီးအရိယာမေရောက်အဲဒီဝိသုဒိခုနပါအစဉ်တိုင်းဖြစ်ရအဲတော့သမာဓိဖြစ်ပြီးမှညာနဲ့အမှန်တိုင်းပြီးတာဒါကိုသဘောပေါက်လာတဲ့ဘုံကြီးနှစ်ပူလေးထည့်ထားတယ်ဖြစ်ပြနတံယုံနဲ့နာတော်အမှားမြင်တဲ့ညာသိတဲ့၍တရက်ကြာမြတ်သက်ရှင်ရတော်အဲဒီညာသိတဲ့နေ့တရားတော်သက်ရှင်ကို ဘောခွန်ကမြစ်တရားပဲဆိုတာမြတ်ပါတယ်။ယေတာနာသက်ရှင်ရတော့လောကတူရွာကောင်းမြတ်သားပြီးကောင်းမြတ်သားဆိုတော့ကမြစ်တရားသက်ရှင်တဲ့ပုဂ္ဂိုလ်ရဲ့သား။ကောင်းမြတ်သားဒီမြတ်စွာဘုရားဘုရားရှင်တရားလေး။နှခေါင်းသုံးခေါက်တော့ဆိုကြအောင်ညာ။ဖြစ်တဲ့ကြဖြစ်တဲ့ကြမမြင်ပါပဲမြင်ပါပဲတရားအသက် ဖြစ်ပြနေကြဖြစ်ပြနေကြမြင်ပါပဲမြင်ပါပဲတရားပဲသိရရဲ့ပဲဖြစ်ပြနေကြရုံးနဲ့နာ 谢谢，奶奶。 စေတာရာပါလေးရာကောင်းကောင်းနေပါလေရာတို့တို့နဲ့မှားရအောင်လဲဘုညာနှစ်ပုတ်တော့စေတာပါလေဖြစ်ပြမမြင်နဲ့ဖြစ်ပြမမြင်နဲ့တရားပင်တဲ့နိတရားသက်ရှင်တော်လဲမမြတ်ပါဖြစ်ပြမမြင် ဖြစ်ဖြစ်ကိုမြင်မဲနဲ့ဒုက္ခဖြစ်ဖြစ်ကိုမမြင်မဲနဲ့ဖြစ်ဖြစ်မမြင်တရားပင်အနှစ်တရားပင်သက်ရှင်တော်လဲမမြတ်ပါဒါကတော့ဆိုလို့ရတယ်ဒီကတော့ဒါလေးရဲ့ဆရာမဖြစ်ပြမမြင်ဖြစ်ပြမမြင်တရားပင်တရားပင်ဖြစ်ပြမမြင်ဖြစ်ပြမမြင်တရားပင်တရားပင်သက်ရှင်တော်လဲမမြတ်ပါ စ်ပြက်မမြင်တရားပင်သက်ရှင်တော်လဲမမြတ်ပါသက်ရှင်တော်လဲမမြတ်ပါဖြစ်ပြက်မမြင်တရားပင်သက်ရှင်တော်လဲမမြတ်ပါ ဖြစ်စေပါလေ။နိတရားပင်အသက်ရှင်နေမယ်လို့သက်ရှင်တော်လည်းပဲမမြတ်ပါဘူး။အကုရာမရှိပါဘူး။ဖြစ်ပြသိမြင်ဖြစ်ပြသိမြင်ပြီးတော့ဖြစ်ပြသိမြင်တရက်ပင်တဲ့ဒါတရားကိုခဏတရားဟောတရက်ဖြစ်ပြသိမြင်တရက်ပင်သက်ရှင်တော်လည်းမြတ်လာပါ။ရဲလောက်သက်ရှင်ကိုမြတ်ပြီ။ဖြစ်ပြသိမြင်ခဏဖြစ်ပြမမြင်ဘူး ဒါလည်းမကွာသတ်တူကဒီလိုလေးနဲ့မှတ်လို့ပြောရဲရစ်ပြက်သိမြင်တည်းပင်သက်ရှင်တော်လဲမြတ်လာပါဆရာရစ်ပြက်သိမြင်တည်းပင်သက်ရှင်တော်လဲမြတ်လာပါသက်ရှင်တော်လဲမြတ်လာပါရစ်ပြက်သိမြင်ရစ်ပြက်သိမြင်တည်းပင်သက်ရှင်တော်လဲမြတ်လာပါသက်ရှင်တော်လဲမြတ်လာပါ ဖြစ်ဖြစ်သိမြင်ဖြစ်ဖြစ်သိမြင်ဖြစ်ဖြစ်ပင်ဖြစ်ဖြစ်အရှင်တော်လည်းမြတ်လာပါအရှင်တော်လည်း ချက်ကိုသိမြင်ပြီးတော့တရက်မျှလောက်ပဲအသက်ရှင်စေကမူအဲဒီပုဂ္ဂိုလ်ကမြတ်တယ်ခန္ဓာမြစ်တရားသက်ရှင်တယ်မြတ်ဖြစ်တဲ့မမြင်တရားပင်သက်ရှင်တော်လည်းမမြတ်ပါဖြစ်ဖြစ်သိမြင်တရက်ပင်သက်ရှင်တော်လည်းမြတ်လာပါဒါကတော့ဒီလိုလေးနဲ့မှတ်လို့ရတယ်ဥစ္စာအဲဒီတော့ တရက်လောက်အသက်ရှင်တာနဲ့မြတ်တယ်ဆိုတဲ့အခြေအနေမျိုးနဲ့ပြည့်စုံအောင်အားထုတ်ဖို့ရမကောင်းဘူးလားကောင်းပါဗျာကောင်းတယ်တရက်တယ်ပုံပြီးတော့ရေကောင်းများစွာ၊လာကောင်းများစွာ၊နှစ်ကောင်းများစွာအသက်ရှင်နေတဲ့ပုံကောင်းတာပေါ့ဟုတ်လားမှန်ပါဗျာအခုအောက်ထစ်ဆုံးလေးတွေ့ကြတာနှစ်တရားနဲ့တရက်ဆိုတော့အများကြီးกว่าတာပေါ့ဘာဘူးလားပေါ်ပါဗျာနှစ်တရားဆိုတာအများကြီးဒီနေ့တစ်နေ့ကိုရေပေါင်း365ရက်က လေးပုံပေါ်ရှိသေးတယ်ပေါ့မှန်ပါအဲဒါနေ့တစ်နေ့မှာတိတိကျကျမဟုတ်ဘူး3ရက်6ရက်365ရက်အဲ9ရက်ကနေပြီးတော့ပိုးနေတယ်အဲဒါဒီတိုင်းနေတိုင်းရက်ဒီအများကြီးအခုကတရက်ပဲတဲ့ဖြစ်ဖြစ်နေလို့တရက်လောက်သက်ရှင်ရက်ကိုညာလာပါပြီတဲ့ အခုဘဝနဲ့တရားတို့နေရတော့နောက်ဘဝရောက်ဝသေချာသွားပြီသံဃာနေရာချက်မှန်ပါဖြစ်ပြက်ကလည်းသေချာမြင်တဲ့အခါကျဥရိယဗျာညာခေါ်တယ်ဥရိယဗျာညာကျသိကောင်းတာရောင်နေနေပฏิပါဒပြီးနှဝန်းတော်ကျကောင်းတာအမှန်တော့ဆရာတက်ကြွတယ်ဝမ်းသာတယ်အနံကောင်းအဲဒါကိုယ်လည်းအားထုတ်ကိုယ်လည်းတွေ့ရတာပဲအဲဒီတော့အဖြစ်ပြမြင်အောင်လို့ဘယ်နဲ့လုပ်ရမလဲဆိုရင် မြင်နိုင်ကြားနိုင်ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းတရားတွေရှုပါပေါ်တိုင်းပေါ်တိုင်းတရားတွေရှုမှပြီးမှာပေါ့မရှုဘဲနဲ့ပြီးပါမလားမသိနိုင်ပါဗျာမရှုဘဲနဲ့ပြီးဘူးရှုပါဒီတိုင်းစာနဲ့ပင်နဲ့ကြည့်ထားတာကတော့ဒါကောင်းတယ်တော့ကောင်းပါလေဒါမဲ့လို့တကယ်ဖြစ်တဲ့တာမသိဘူးသိပါတကယ်ဖြစ်တဲ့တာကသူကဘုရားရှုမှဖြစ်တိုင်းဖြစ်တိုင်းနဲ့လိုက်ပြီးရှုမှသမာဓိညာအားကောင်းလာတဲ့အခါကျရင်အဲဒီဖြစ်ဖြစ်တွေဖြစ်တာပဲ စတော့လည်းသမာဓိတွေကမရပါဘူးသမာဓိမရှိတော့စိတ်တွေကဟိုပြေးလိုက်ဒီပြေးလိုက်နဲ့အဲဒီစိတ်တွေကိုချင်းလို့သိလို့မနိုင်နိုင်ဘူးနိဝရဏတွေခေါ်တယ်နိဝရဏနိဝရဏဆိုတာတားမြစ်တာဘာတားမြစ်လဲအခုလူများလမ်းသွားရင်လမ်းကနေပြီးတော့ခွင့်ရရှိတဲ့ပုဂ္ဂိုလ်ကတားထားတယ်လို့ပဲဒီလမ်းကမသွားနဲ့ဆိုတာမသွားရအောင်အဲဒီလိုပဲနိဝရဏတွေကတားထားတယ်ဘယ်သွားမလို့တော့နိဗ္ဗာန်သွားမှာပေါ့ နိဗ္ဗာန်တွေ့ကျင်လို့သူကတရားထုတာဒီစိတ်ကူးရဟိုရောက်တရားရောက်နေအဲနိဗ္ဗာန်တွေ့မလားဒီယုံနာဖြစ်ဖြစ်ဒီကိုမသိနိုင်ဘူးယုံနာဖြစ်ဖြစ်ဒီမသိရင်နိဗ္ဗာန်လည်းမတွေ့နိုင်ဘူးဒါတော့စိတ်ကူးရဟိုဆိုင်ကြသွားနေတယ်ကနိဝရဏတွေကာမိသံဃာကာမအယုန်လိုချင်နေတဲ့ပြစိတ်ကူးရဖြစ်တယ်အများဆုံးဖြစ်တာပါညာပါလားစိတ်ဆုပ်စိတ်ဖြစ်ပြီးတော့ဖြစ်တယ်ရှင်နာမေရာထိုင်မှကြည့်ပြီးတော့ဒါကလည်းသိနေလားဘူး တရားအားထုတ်ရတယ်ဆိုအစိုးရအစတော့တရားတရားကောင်းကောင်းဆန္ဒကောင်းကောင်းနဲ့ပြိဋ္ဌာနာအားထုတ်တာနောက်တော့ပြင်းပြင်းလာတယ်ကြော့ရော့သွားတယ်အဲဒီနာမည်ရတယ်သူကလည်းအဖြစ်များမှတ်မှာအဲမှပြင်းလို့သူကအစကတည်းကပြင်းတာနဲ့တရားအားထုတ်နေတာရှိတယ်သူကဘယ်ကြောင်ပြင်းတော့ဆိုအခုလိုတရားလာတော့မလာနိုင်ဘူးတရားလာတော့ပြင်းနေတယ်မှန်ပါအဲဒီလိုဆိုလို့ရှိရင်နိဗ္ဗာန်ရောက်တော့တရားဘယ်ပြည့်စုံတော့လဲပြည့်စုံဘူး ဒါနိဝရဏတရားတွေဝင်နေတာဥဒိစ္စစိတ်ပြမယ်နေလို့ရှိရင်လည်းနိဝရဏပဲပုဂ္ဂိုလ်စစိတ်ကူပါတယ်ဆိုတာကတော့အတော်မင်းပြုမိတာရှိမှသူကလဲပါလားအဲ့ဒါဖြစ်ခဲ့ပါသူအပြင်မှာညာတော်များဖြစ်တတ်တယ်ညာတော်များကြီးကြီးတဲ့အဘတွေသိလို့ရှိရင်အဲ့ဒီလိုသားတွေပြန်စဉ်းစားပြီးတော့မှားတယ်မှားတယ်ဆိုပြီးစိတ်ကူပါတယ်ရှေ့ ကိုကုသကွက်ဝိသိကိစ္စတဲ့ယုံမှမူအဲဒီလိုအားထုတ်ယုံနဲ့တရားရတယ်ဆိုဟုတ်မဟုတ်ပါမလားယုံမှားတာယုံမှားလို့ရှိရင်တော့အလုပ်တစ်ခုကမလုပ်နိုင်ဘူးဟုတ်လားမှန်ပါခုလောကမှာစီးပွားရေးလုပ်တွေရှိတယ်မဟုတ်လားရှိပါစီးပွားရေးလုပ်တွေဟာဒီလုပ်လို့လို့ရှိရင်ဖြင့်အဲနေထိုင်ရေးစားရတဲ့ရေးစင်ပြေလိမ့်မယ်လို့ယုံကြည်လို့ရှိရင်အဲ့ဒီလိုလုပ်တာဟုတ်လားမှန်ပါ မယုံကြည်တဲ့ပုဂ္ဂိုလ်ကဒုက္ခမလုပ်ပါဗျာဒုက္ခဒီပစ္စည်းကိုဝယ်ပြီးတော့ရောင်းလို့ရှိရင်အများဆုံးရမယ်အစင်ပြေမယ်ထင်လို့ရှိရင်အဲ့ဒီပစ္စည်းဝယ်ပြီးတော့ရောင်းဟုတ်လားမှန်ပါဗျာအဲမယုံကြည်တဲ့ပုဂ္ဂိုလ်ကဝယ်ပြီးတော့မရောင်းဘူးတရားကိုင်းကျော်လုပ်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲဒီလိုလုပ်လို့ရှိရင်တော့သာဝန်နေရည်ရိမ့်မယ်လို့ယုံကြည်တဲ့ပုဂ္ဂိုလ်တွေကလောက်တာယုံကြည်တဲ့ပုဂ္ဂိုလ်ကမလုပ်ဘူးလောကစည်းဝါးရေးနဲ့ယုံကြည်မှဟုတ်လားမှန်ပါ အာဟုတ်မှာဟုတ်ပါမလားဖြစ်မှာဖြစ်ပါမလားဆိုလို့ပြင်တာမပြုံးခြင်းအလုံးမလုံးအလုံးမလုံးလို့ရှိရင်စီးပွားဖြစ်ပါမလားမဖြစ်နိုင်ပါဗျာဖြစ်ဘူးအဲလိုပဲတရားကလည်းယုံကြည်မှာယုံကြည်လို့ရှိရင်ဖြစ်တယ်မှန်ပါမြတ်စွာဘုရားဟောထားတဲ့တရားတော့ယုံကြည်ပါမှာပေါ့မြတ်စွာဘုရားကမဟာသမယအခုနောက်ဟောတဲ့မဟာသမယသုံးလို့ရှိမှပါပါတယ်ဝိသိကိစ္စဖြစ်လို့ရှိရင်တဲ့ယုံမှားလို့ရှိရင် မြတ်စွာဘုရားကိုယ်တိုင်သိပြီးတော့ဟောတာလေတရားပဲနှလုံးသွင်းပြီးတော့အဲဒီယုံမှကင်းရှင်းအောင်အထုတ်တာတရားအကျွမ်းတယ်ရှင်းမဖြစ်ပါမလားဟုတ်မဟုတ်ပါမလားဆိုတာဘုရားကဒီဥစ္စာကိုယ်တိုင်တွေ့ပြီးတော့အထုတ်ဖို့ရညွှန်ကြားလာတာပဲအဲဒီတရားကိုယ်တိုင်တွေ့အောင်အာရုံမှပဲဆိုပြီးတော့အာထုတ်အာထုတ်လို့ရှိရင်ကိုယ်တိုင်တွေ့တာတော့ယုံမှကင်းမတော့ဘူးကင်းပါပါဗျာ ဥပမာဆိုပါတော့တချို့ကကိုယ်တိုင်မတွေ့ရင်မယုံဘူးရဟုတ်လားမယုံပါဘူးဟုတ်ပါဘူးကိုယထာတွေရှိတယ်မဟုတ်လားရှိပါဗျာဒီကနေပြီးတော့ယထာပြီးပါရင်မန္တလေးရောက်တယ်ဆိုတာမသွားဘူးတဲ့ပုဂ္ဂိုလ်ကသူများတို့ကလည်းမမယုံဘူးဆိုရင်မြတ်ကြပါဘူးနေရာမကြပါဗျာအဲ့ဒါမှလည်းမရောက်တော့ဟုတ်လားမှန်ပါလေညာတွေလည်းရှိတယ်ဒီလေညာရှိသွားရင်ဘယ်ရောက်လိမ့်မယ်ဆိုတာကိုမမသွားဘူးသိလို့ရှိရင်မရောက်သေးရင်မယုံဘူးဆိုရင်ဒီလေညာနဲ့သူမရှိနိုင်ဘူးဟုတ်လားမှန်ပါကိုရောက်ပါဘူး ရောက်တယ်မှာရောက်ဘူးဘယ်မှမရောက်တော့ဘူးအဲ့ဒါလိုပဲသူကမရောက်သေးပေမဲ့လည်းမတွေ့သေးပေမဲ့လို့မြတ်စွာဘုရားကိုယ်တိုင်ပြဟောတဲ့တရားယုံမှမှာဟောဟုတ်လားမှန်ပါဘုရားမှာမြတ်စွာဘုရားကိုယ်တိုင်ပြဟောပါတယ်လို့ပြောတာယုံမှမှာဘုန်းကြီးတို့ကလည်းဒီလိုပဲကိုယ်တိုင်ပြတရားတွေဟောနေတာပဲဒါပေမဲ့လို့မယုံတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါတွေကိုမယုံဘူးယုံတော့အာမထုတ်အာမထုတ်လို့မဟုတ်ဘူးသူကအဲ့ဒီ အားထုတ်တဲ့တရားအမှန်တွေကိုအပြစ်ပြောတာတွေရှိနေတယ်သူတို့ဘုန်းကြီးကတော့တော်တော်ပြန်ပါတယ်သူတို့သိပြီးဖြစ်မကြပါဘူးသူတို့ကဒီတရားနဲ့မထိုက်တာလေလို့ပဲဟုတ်လားမှန်ပါဘုရားဘာသာဒီနောက်ကပုဂ္ဂိုလ်တွေကဘုရားတရားတော်ကိုမြုံညာဘူးမို့လားမြုံပါဗျာအဲ့ဒါသူတို့ဒီတရားနဲ့မထိုက်တာလို့ဟုတ်လားမှန်ပါထိုက်တာအဲ့ဒီကတချို့ထိုက်တာတဲ့ပုဂ္ဂိုလ်တွေကလည်းယုံကြည်ပြီးတော့ဘုရားဘာသာတရားတွေအားထုတ်ကြတယ်အဲ့ဒါလိုပဲတရားစစ်မှန်တယ် ယုံကြည်မှုကယဉ်ကျေးတယ်ဝိသိကိစ္စမယုံဘူးဆိုလို့ရှိရင်ဒီအဲအာမထုတ်သံဃာပြသိကြဝါဒတာကတိပ္ပံမှာလေဧကာယေနောတခုရီသောလားတကြောင်းဒီသောလားဘယ်သွားဖို့လဲနိဗ္ဗာန်နာဝိသိကိရိယာနိဗ္ဗာန်မြတ်မောပြုအားလုံးကဧကာယေနောတခုရီသောလားတကြောင်းဒီသောလားနိဗ္ဗာန်မြတ်မောပြုပါတကြောင်းဒီသောလားဒီလမ်းကသွားမှရောက်ဒီတလားနဲ့ရှိရဆိုရင်ဒီတလားကသွားရောက်ပါဘူးရောက်နေပါဗျာဘာမှမယုံကြဘူးဆိုတာဘုရားဟောတာဟုတ်လားမှန်ပါ အဲဒီမှာသတိဓာန်၄ပါးတဲ့အမဂ္ဂရာ၄ပါးအိဒီပါ၄ပါးအင်္ဒိ၅ပါးဘုံ၅ပါး59ပါးမဂ္ဂင်7ပါးဆိုဘောဓိပတိရေ39ပါးတယ်။အမြတ်စွာဘုရားကအရေးကြီးတာလေသတိဓာန်၄ပါးဘောနာလို့ရှိရင်သမဂ္ဂရာစသည်တော့ဘောဓိပတိရေတရားတွေအကုန်လုံးပါဝင်ပါတယ်။မဂ္ဂင်7ပါးဘောနာလို့ရှိရင်သတိဓာန်စသည်တော့ဘောဓိပတိရေတရားတွေအကုန်ပါဝင်တယ်။အဲရှုပုံအထုပ်ပုံတွေကပဋိပ္ပာမှာတော့တည်းရဟောတာပဲသတိဓာန်တွေကတော့တည်းရဟောတာသိမ့်မကြည့်ဘူး။ အင်းကြီးပြည်ညာလည်းဘုရားကတည်းကဟောတာလေဆိုသတိဒါဘယ်နဲ့ဟောတာတော့ဆိုလို့ရှိရင်အာနာပါနလည်းအာနာပါနမို့ပတောဝါဒတတိပတောဝါဒတတိစသည်ဖြင့်ဟောမှာပါဟုတ်ပါပါဗျာမှားရပြီးတော့အသက်ရှူရမယ်မှားရပြီးတော့အသက်ရှူထိုးရမယ်ရှူသွင်းရှူထိုးမှားရမယ်ဝင်တဲ့လည်းမှားရမယ်ဆွတ်တဲ့လည်းမှားရမယ် ပြီးတော့ဒီဥစ္စာတည်းရဟောတာကမှန်ပါဗျာနောက်ဆံနေမွေးကြီးရှိသေးလည်းပဲဒီမျိုးစုမှုဆိုတာတည်းရဟောတာပဲဟုတ်လားမှန်ပါဟောအရိယဘုလေးပါးနဲ့ရှိပုံနဲ့တည်းရဟောတာကကိစ္စတော်ဟာသွားပြီးရှိတော်လဲကိစ္စမီတွေသွားပြီးဝိရဇာနာနေပြီးသွားရင်လည်းသွားတာပြီးရမယ်ရရင်လည်းရတာပြီးရမယ်ခိုင်နဲ့ခိုင်တာပြီးရမယ်လဲလဲမင်းနဲ့လဲကြောက်တာပြီးရပုံမူရာတွေသူတိုင်းသူတိုင်းပြီးရမယ်အဲ့ဒါမြတ်စွာဘုရားဟောတာပါပဲအဲ့ဒီဟောတဲ့နည်းတဲ့အားထုတ်ရင်က ယုံနာဖြစ်တဲ့တွေကိုကိုယ်တိုင်တွေ့မှာတော့မတွေ့ဘူးလားတွေ့မှာပါခင်ဗျာအဲဒါသူဘုန်းကြီးတို့သင်ကြားကြတဲ့အထုတဲ့ပုဂ္ဂိုလ်ကကိုယ်တိုင်တွေ့ကြတာလေတက်တဲ့ကလည်းအများကြီးရှိတယ်လုံလုံလောက်လောက်ပဲဟုတ်လားမှန်ပါဘုံမြာဖြစ်တိုင်းရှိရမယ်စိတ်မြာလည်းဖြစ်တိုင်းရှိရမယ်ဝေဒနာတွေလည်းဖြစ်တိုင်းရှိရမယ်သဘောတရားတွေလည်းဖြစ်တိုင်းရှိရမယ်တိဋ္ဌာန်ဆို၄ပါးတိဋ္ဌာန်၄ပါးဆိုတော့ပုံနာပါပဲဟုတ်လားမှန်ပါနိုင်ရည်ကြီးဆိုတာ ရှုပုံလေးနည်းနည်းတော့ဒါလေးဆိုရအောင်လေဒါလေးဆိုပြီးတရားသိရင်မှစုံမှလို့အထုပ်ကိုကိုမူရာဖြစ်တိုင်းမှာမှန်စွာသိရတယ်ကိုမူရာတွေဖြစ်တိုင်းနဲ့တွားရင်ကြားရင်ဆိုင်ရင်ကိုရင်ဆိုင်ရင်လှုပ်ရှားရင်ပြုပြင်ရင်ကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းမှတ်ရပြီပြီပါတဲ့ကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းမှတ်မရလို့ရှိရင်အဲ့ဒီကိုမူရာတွေဖြစ်တဲ့ကိုဘယ်သိလို့ကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းပြုကျင်တဲ့စိတ်ကလေးအကြောင်းလေးတွေရှိတယ် တဲ့ပစ္စည်းတွေကိုယ်တဲ့လုပ်တဲ့အခါမှာကိုယ်ရင်လှုပ်ရှင်တဲ့စိတ်ကလေးမရှိဘူးလားရှိပါဗျာအဲ့ဒါငါလှုပ်ရှင်နေတဲ့ဒီပုဂ္ဂိုလ်ကငါကိုယ်ရင်တော့ငါကိုယ်တယ်ငါလှုပ်ရှင်တယ်ငါလှုပ်တယ်သိကြရှိလို့ရှိရင်အဲ့ဒါမဟုတ်ဘူးကိုယ်ရင်လှုပ်ရှင်တာလေးကတခြားကိုယ်တာလှုပ်တာတခြားငါလည်းမရှိဘူးသူကသဘောတရားကြောင်းနေပြီအဲ့ဒါအကုန်လုံးသိတာလေအဲ့ဒါကိုယ်မူရာဖြစ်တိုင်းမှမှစွာပြရမည်တဲ့အဲဆရာကကိုယ်မူရာကိုယ်မူရာဖြစ်တိုင်းမှ စိတ်ဝိယ တ်တွေစိတ်တိုင်းတွေရှိရလက်စွာတရားပြည့်စုံမှာထဲရဟောတာကသာရကဝစိတ်တံသာရကစိတ်တံဒီသာနာတိဓမ္မတဲ့ဇာကနဲ့ဒီကတွဲပြီးတဲ့စိတ်ဓမ္မတဲ့စိတ်အဲ့ဒါကိုသိရမယ်ဝိတရကဝစိတ်တံဝိတရကစိတ်တံဒီသာနာတိဓမ္မကင်းတဲ့စိတ်ဓမ္မကင်းတဲ့စိတ်ကိုသိရမယ်ပါဒောသဒေါသနဲ့တွဲဖြစ်တဲ့စိတ်လည်းသိရဒေါသကင်းတဲ့စိတ်လည်းသိရမောဟနဲ့တွဲဖြစ်တဲ့စိတ်မောဟကင်းတဲ့စိတ်လည်းသိရမယ်အပြင်ပြောင်းနေတဲ့စိတ် မပြောင်းမမဲနဲ့အတွင်းနေမှာဆုပ်ယုပ်ပြီးတော့နေတဲ့စိတ်ဒါတွေလည်းသိရမယ်စိတ်တွေဖြစ်တိုင်းဖြစ်တိုင်းအာစိတ်တွေကိုသိဖို့တည်ကြည်တဲ့စိတ်မတည်ကြည်တဲ့စိတ်ဒါတွေလည်းသိရမယ်ဖြစ်တိုင်းဖြစ်တိုင်းနဲ့သိဖို့ရအဲ36မျိုးဖွဲ့ပြီးမြတ်စွာဘုရားဟောတယ်အဲဒီလိုရှိမှသိတာနိဗ္ဗာန်ဖြစ်တယ်စိတ်မူရဖြစ်တိုင်းဖြစ်တိုင်းရှိမှရုပ်မူရရှိုံနဲ့စိတ်မူရသိရဆိုတာ သိမလွယ်ဘူးဥစ္စာတော့ယုံညာရှင်ယုံညာပြီးမှစိတ်မူရာရှုမှစိတ်မူရာစိတ်ဖြစ်တိုင်းဖြစ်တိုင်းရှုမှစိတ်မူရာရှုဘုန်းကြီးရဲ့ညွှန်ကြားတဲ့တတိခံကတော့ယုံမူရာတွေရှုရင်လည်းစိတ်မူရာတွေကိုစိတ်မူရာရှုရပါတယ်အဲယုံမူရာတွေကလည်းကိုယ်မူရာတွေအများကြီးပဲငြိမ့်နေတဲ့ခါကျတော့ကိုယ်မူရာတွေကမသင်ရှားတော့ရှုရမှရတာကျဲမလို့ပဲဒါရောက်လွယ်အောင်လို့ နည်းနည်းကတော့စပြီးတော့မခိုင်းပါနဲ့ခေါင်းမှာပြင်တာအစားရိုက်ကခေါင်းပြန်လာတယ်ပြင်ကြသွားတယ်ကိုယ်လူရပဲအဲဒါခေါင်းပြန်လာတယ်ဆိုတော့ကြောက်တာတင်းတာသုံးတာလို့ဖြတ်လာဝါယောဓပဲပြင်ကြသွားတယ်ညော့ပြီးတော့လှချသွားတယ်ဝါယောဓပဲအဲဒီဝါယောဓကစပြောင်းလို့ခေါင်းနဲ့ပြင်နေတရားစပြီးတော့မှတယ်ဒီပြင်ကမှရမှာဖြစ်ပြီးတော့ဖြစ်ပါရဲ့ဒီပြင်နဲ့ထိုင်နေကြည့်ရမှလည်းရပါတယ်ကိုယ်မူရတဲ့ဘက်ကရှိရှိပါပဲနည်းနည်းကစပြောရှိလို့ရှိရင်သင်ကြားတဲ့ဒီကစပြောရှိ အဲ့လိုရှိလို့ရှိရင်တမာရီဖြစ်တယ်တမာရီနဲ့ဉာဏ်ဖြစ်တယ်မတင်ကြတာလည်းလိုက်ပြီးတွေးတော့ဆင်ခြင်မိရှုနေတယ်တမာရီဖြစ်ကိုမလွယ်ဘူးလို့ဆိုတာတမာရီမဖြစ်ရင်ဉာဏ်မဖြစ်ဘူးအဲကြောင့်တမာရီဖြစ်တော့ပြီးတော့နည်းနည်းလေးအစပြီးတော့ဆိုလည်းကိုယ်ကရှုခိုင်းပါလားအောင်းနေတယ်ပြီးတော့လည်းရှုမှတ်တဲ့အခါလည်းပဲသာဝေသံဃဝါလာတွေနဲ့ရှုရမယ်ဆိုရင်မလွယ်ဘူးသာရိတေတွေဝါလာတွေကြည့်အောင်ကြည့်ပြီးတော့ဒီဥစ္စာနဲ့ဒီအမြင်နဲ့ကိုက်မကိုက်ရလားမကိုက်ရလား စဉ်းစားကြရလည်းရှိတယ်အဲဒီလိုဆိုရင်သမာဓိဖြစ်ဖို့မလိုဘူးဒါကြောင့်ရာသုံးစကားနဲ့ဘုရားရှင်ကြားပါတယ်ဆရာကလည်းရာသုံးစကားနဲ့ဟောတာပဲသစ္စာမီတိသွားပြီဟူ၍ဇာနာတိသိဆိုတာသွားတာသွားတယ်လို့သိဖို့ဒီမှာသွားတဲ့အခါသင်ကြားဖြစ်တာကတော့ဝါယောဒပဲဝါယောဒလို့ရှိရမယ်လို့မပြောဘူးအဲသွားပြီဟူ၍ရာသုံးစကားနဲ့သင်ကြားအဲဘုန်းကြီးကလည်းတရားဟောတဲ့အချိန်ရာသုံးစကားနဲ့ရှိတာက သိတယ်မစဉ်းစားပြန်ကြည့်ရဘူးသမာဓိဖြစ်ပေါ်ရတယ်ပဲသိစတယ်ဆိုပြီးတော့ဒီတိုင်းတော့ဘုရားပြန်ကြားပါလေအဲဒီတော့ကောင်းလို့သင်နေအစပြီးတော့ဘုံများရဲ့ရှုနေစိတ်များရဲ့ဖြစ်ရင်စိတ်ကူးရဲ့ဖြစ်ရင်ကောင်းကောင်းဆိုးဆိုးအဲဒီစိတ်ကူးတွေမှာသိတာနုပါဒနာပဲ။ဒါကဝေဒနာတွေဆိုရှိတယ်။ဝေဒနာတွေဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတွေ ဒုက္ခဆိုတာကတော့ကိုယ်ထဲစိတ်ထဲမှာကောင်းတာကောင်းတာကတော့ဉာဏ်သာပဲအထူးကောင်းတဲ့အခါသင်ကြားပါတယ်။နည်းဒုက္ခဝေဒနာကိုယ်ထဲခံခဲ့တာကတော့ဒါကတော့အကြံကြပေါ်ရတယ်တရားထုတ်တဲ့ပုဂ္ဂိုလ်မှာကိုယ်ပေါ်လာပဲအဲညောင်းလိုက်ပူလိုက်နားလိုက်ကြားလိုက်အဲဒါဒုက္ခဝေဒနာကိုယ်ပေါ်တယ်။ကာမညာနဲ့ဥပ္ပခဝေဒနာတွေကလည်းပဲ ကောင်းမဆိုးအလေလားတွေကတော့ဖြစ်တော့ဖြစ်တာသူကသိနေကြဘူးအဲဒီတော့ဝေဒနာအရှင်ကြောက်ပေါ်လာတဲ့ဝေဒနာစမှတ်ထိုင်နေဖောင်းနေပင်နေမှနေညောင်းရင်ညောင်းနေပူရင်ပူတဲ့နာရင်နာသဘောတရားလေးတွေလည်းမကျွမ်းမတဲ့ပုဂ္ဂိုလ်တွေညောင်းတာငါပဲနာတာငါပဲရင်းကငါကောင်းတာခုမှညောင်းလာတဲ့နားလာတဲ့အဲ့ဒါငါပဲဆိုရင်ငါသွဲတွေဆွဲနေတာမှန်ပါအဲခြေတိုင်းခြေတိုင်းမှလို့ရှိရင်ငါသွဲမရှိတော့ညောင်းတာလေးကညောင်းတာ ခံခဲ့တယ်တော့ပူတာလည်းပူတာခံခဲ့တယ်တော့နာတာလည်းနာတာခံခဲ့တယ်တော့ပြီးတော့လည်းဒုက္ခိုက်တာနဲ့သူဖြစ်တယ်ဆိုတာခဏမှပြောတယ်တဲ့သူရဗျာအဖြစ်ပြက်တွေတယ်ခဏမစက်ဖြစ်နေတာလည်းဒါလေးကိုယ်တိုင်တွေ့ရအဲ့တော့အဲဒီလိုညောင်းတာပူနာပြီးတဲ့ခဲတာဝေဒနာတွေဖြစ်နေမှရတယ်အဲကိုယ်ထဲမှာကောင်းတာတော့ချမ်းသာတာတော့အပေါ်ရင်လည်းမှတ်ရစိတ်ထဲမှာလည်းကောင်းတာမကောင်းတာတွေပေါ်မှတ်ရတာအလေလားအကောင်းမဆိုးတယ်မှတ်ရအဲ့ဒါတော့ ကောင်းဆိုလဘဝေဒနာပေါ်ရာသိရမည်အကောင်းရဲ့အဆိုးရဲ့အလယ်လာရဲ့သုံးခုရှိတဲ့ဝေဒနာပေါ်ရာပေါ်ရာသိတာသူကဒုက္ခဝေဒနာလေးရှုရင်ကိုယ်ပင်မဆင်းရဲနေတော့ဓမ္မရီမဖြစ်ဘူးဆိုပြီးတော့အဲ့ဒါကိုမရှိဘူးလေသူကလည်းပဲညွှန်ကြားရတယ်ဒါကတော့တရားဟောနေညီပြဲတာမညီရတာစဉ်းစားကြတယ်လောဘနဲ့ဒုက္ခတရားက ဝေဒနာ၃ပါးလုံးရှုရဟောထားတာပဲဘယ်ဝေဒနာတော့မရှုနဲ့ဒီလိုပိတ်ထားတာရှိရလားရှိပါမရှိဘူးမှန်ပါဘယ်လိုသာရတဲ့ပုဂ္ဂိုလ်ဖြစ်တယ်ဟောရှာခဲ့ပါဘယ်ဝေဒနာမရှိပါဘူးလို့ဟောထားတဲ့ပါဠိတော်ရှိသလားလို့ရှိပါဗျာမရှိဘူးဆိုတော့ဝေဒနာ၃ပါးလုံးရှိတယ်ဟောတာဒုက္ခမဝေဒနာဝိရိယမဒုက္ခဝေဒနာဝိရိယမိဒီသလားလားဒီဒုက္ခဝေဒနာလည်းရှိပါတယ်ရှိပါတယ်ဒုက္ခဝေဒနာဝိရိယမဒုက္ခဝိရိယမိဒီသလား ဒုက္ခဝေဒနာခံစားရတယ်ဒုက္ခဝေဒနာဆင်းရဲတယ်ပဲသိပါတဲ့အာရုံမှာဒုက္ခဝေဒနာဝိညာဉ်မှာအာရုံမှာဝေဒနာဝိညာဉ်မိနေကြတယ်မဆင်းရဲမချမ်းသာအလေလားဥပ္ပခါလည်းပဲဒါလည်းပဲသိပါတယ်ဝေဒနာ၃မျိုးလုံးသိရမယ်ဘုရားဟောတာကမှန်ပါတုတ်တိုင်းတုတ်တိုင်းဒီလိုရှိရပါပဲဘုန်းကြီးလျှောက်တယ်တုတ်ဝေဒနာ၃မျိုးလုံးရှိပေါ်ရတယ်သင်ကြားထားတာတွေ့ပါတယ်အဲဝိပဿနာနဲ့စတဲ့ ဝေဒနာကြလို့ရှိရင်တော့ကောင်းတဲ့ကောင်းတာလေးရှိအောင်တိုက်တွန်းထားတာတော့ရှိပါရဲ့သက္ကပညာသုံးပါသက္ကပညာသုံးပါဒုက္ခဝေဒနာတဲ့ဥပ္ပခဝေဒနာကောင်းတဲ့ဥပ္ပခဝေဒနာပြအောင်ရှိရမယ်ဒီလိုဟောထားတာရှိပါဒါပေမဲ့လို့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအဲဒီလိုရှိရမယ်လို့တော့မဟုတ်ပါဘူးဥပ္ပခဝေဒနာဝိပဿနာဥပ္ပခဝေဒနာနဲ့ဖြစ်ရင်

ဒီတော့အဲဒုက္ခဝေဒနာလုံးလုံးပဲပြီးတော့ဥပ္ပခါကိုဖြစ်စေရမယ်ဒီလိုတော့မဟုတ်ပါဘူးဖြစ်နိုင်လို့ရှိရင်ကောင်းလို့မြတ်စွာဘုရားညွှန်ကြားတယ်အဲ့လိုအားလည်းရှိတယ်အဲ့ဒါတွေလည်းအလွဲယူမယ်ဆိုယူကြရရှိတယ်အခုတော့ဘုန်းကြီးကသက္ကပညာသုံးလို့ဆိုတာဒီစာအုပ်တော့ဖက်တော့ထွက်ပါပြီစာအုပ်ဆရာပုဂ္ဂိုလ်တွေကရောင်းမရရှိရှိတာရှိတာတော့မမေ့ရဘူးအဲသက္ကပညာသုံးပါ မနာကောင်းပါဘူးကတည်းကသုံးပါတယ်မေးရှိရင်နာကောင်းလောကဘက်ကလည်းကြီးရတယ်ကခံကြတာဆရာဘက်ကလည်းသိတာကြဆရာပညာတရားမင်းဒီတရားနာပြီးတော့ဟောတာပါဖြစ်တရားမင်းထပ်ပြီးဖြစ်တာကဒီကျိုးတွေလည်းသိပြီးတော့ကောင်းတာအဲဒါဝေဒနာတွေကသုံးမျိုးလို့ရှိရမယ်လို့သူတိုင်းသူတိုင်းဟောထားပါပဲအဲဒီတိုင်းကဘုန်းကြီးတို့ကတော့ရှုရတယ်ကြားပါတယ် ကောင်းဆိုလပါဝေဒနာပေါ်လာသိရမည်ဆိုရမယ်ကောင်းဆိုလပါဝေဒနာပေါ်လာသိရမည်ကောင်းဆိုလပါဝေဒနာပေါ်လာသိရမည်ကောင်းဆိုလပါဝေဒနာ ဝေဒနာလလေလပါဝိခဝေဒနာပါတဲ့ဝေဒနာသုံးပါးလုံးဘယ်ဝေဒနာပေါ်ပေါ်ပေါ်လာပြီပါပေါ်လာပြီအောင်ရှင်းဒါလို့ဆိုရင်တရားတွေစုံတော့ပါပဲဒါပဲလေသဘောတရားအနေနဲ့သင်ပေါ်လာတာရှိတယ် တရား9ပါးလည်းပါတယ်ဘုရင်7ပါးလည်းပါတယ်အဲဒီတရားတွေပွားများလို့ရှိရင်ဘုရားပြောတဲ့အတိုင်းယုံနာရဲ့အဖြစ်အပျက်ကိုမြင်နိုင်တယ်သမာဓိအားရှိတာလည်းမြင်ပါလေဒုသေးသေးကျေးဇူးအားထုတ်လို့ရှိရင်ခုနှစ်အကျင့်တော့မြင်တာများပါတယ်ပါဠိထူးတဲ့ပုဂ္ဂိုလ်တွေကတရားနည်းအကျင့်မြင်တာလည်းရှိတယ်ဆိုတော့နည်းတယ်လို့ပုဂ္ဂိုလ်ခုနှစ်လောက်ကျင့်တာမြင်တာများပါတယ် ဒါနဲ့ယူစီရားတို့မှာယူစီရားတို့တဲ့ပုဂ္ဂိုလ်ကြတော့လဲ15ရက်လောက်နဲ့လည်းပဲဓမ္မဒီကောင်းကောင်းမဖြစ်ဘူးယုံနာပိုင်းခြားမသိဘူးအချို့တလားလောက်တော့မှလည်းမသိသေးဘူးအဲဒီလိုပုဂ္ဂိုလ်တွေရှိလာတော့ဒါကတော့ရှုမှတ်မှုအားထုတ်မှုမပြည့်စုံပဲဖြစ်နေတော့ပါပဲပြည့်စုံလုံးနဲ့ယူစီရားတို့လို့ရှိရင်တော့ခွန်ရဲ့အတွင်းမှာယုံနာနဲ့ပိုင်းခြားပြီးတဲ့အကြောင်းကျိုးနဲ့ပိုင်းခြားပြီးတဲ့ဖြစ်ပြတဲ့ဖြစ်ပြပြီးတော့ဥရိယကနဲ့အနတ်ကိုသင်ကြတာ အကြောင်းနဲ့ပိဋိပတ်ကအနကိုကောင်းအဲ့ဒါတွေပြီးနိုင်တယ်တဲ့အဲ့ဒါတွေပြီးလို့ရှိရင်နှစ်တရားပဲရှိရတာတဲ့အရက်မြပဲရှိရတာကောင်းလာပြီတဲ့အဲဒီသံဃာကလေးနှစ်ပုဒ်ဆိုပြီးလို့ရှိရင်တရားသိရမယ်တရားကျော်သွားပြီဖြစ်ပြမမြင်ဖြစ်ပြမမြင်တရားဖြင့်အရှင်တော်လည်းမမြတ်ပါ ဆရာဖြစ်ပြမမြင်ဆရာပင်သက်ရှင်တော်လဲမမြတ်ပါဖြစ်ပြမမြင်ဆရာပင်သက်ရှင်တော်လဲမမြတ်ပါဖြစ်ပြသိမြင်တကယ်ပင်သက်ရှင်တော်လဲမြတ်လာပါ ဖြစ်ပြည့်သိဉ္စဖြစ်ပြည့်သိဉ္စတရေပင်သက်ရှင်တော်လဲမြတ်လာပါသက်ရှင်တော်လဲမြတ်လာပါအဲငါကပြားကြားတာပဲလေဖြစ်ပြည့်မြင်မိတရားတော့သက်ရှင်မြတ်တယ်တဲ့ဒါကြောင့်အဲဒီဖြစ်ပြည့်မြင်ပြီးတော့မြင်ရတဲ့အခြေအနေမျိုးရောက်အထုံးမဲ့လို့သိက္ခာကိုဝိညာဉ်ပြီးတော့မိမိတို့အစဉ်အတန်းမြင့်မြတ်

ညှင့်ပေးရရောက်တယ်အဲဒီတော့ညှင့်ပေးပြီးကိုကလိုပါတယ်လိုဘူးလားလိုပါဗျာလိုတဲ့အတွက်အထုကြဖို့ပါပဲအဲကြောင့်အဲဒီလိုအထုပြီးမင်းတို့ချက်တဲ့တရားတွေရောက်ရပါပဲအဲကုသိုလ်ကောင်းမှုတွေမျှဝေပြီးတရားသိရတယ်ဒီနေ့ခုနကနောက်တော့ကျွတ်စုပွားများအာထုအပ်သောအာမှုရဖို့ကိုမိဘတော်မှစရည် လုံးစုံသောအတ္တဝါပေါင်းတို့အားမြတ်သေးဝေပါတော်၏လုံးစုံသောအတ္တဝါတို့သည်မြတ်ရကြ၏ကိုယ်စိတ်နှပြကိုယ်စိတ်နှပြသံဃာကြပါစေသံဃာ